အဲ့ဒီပုဂ္ဂိုလ်မျိုးကကြီးပွားတယ်တဲ့ဒီလိုမဟုတ်ဘဲနဲ့တင်လာတဲ့ကျေးဇူးကိုခြေဖြတ်တဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်တော့ဒါမကြီးပွားဘူးတဲ့ဤလူဘဝလူလောက၌ညာနာတံပစဉ်ကင်းမရှိမဲ့ဒီလောကမှာညာနာတံပစဉ်ဆိုတာတံပစဉ်ညာတံပစဉ်ညာဆိုတာဆင်ခြင်မျောမြင်ညာကိုတံပစဉ်ညာခေါ်တယ်ဆင်ခြင်ညာဆင်ញင်မျောမြင်တံပစဉ်ညာကင်းပြီးတော့တဲ့အဲ့ဒါလို့ကင်းတဲ့အတွက်ပဲ မိမိပေါ်ပြုထားတဲ့ကျေးဇူးကိုမသိဘူးကျေးဇူးမသိတဲ့အပြင်ကျေးဇူးပြန်စွတ်လို့တယ်ကျေးဇူးခြေဖြက်လို့တယ်မိမိပေါ်ကျေးဇူးသိတဲ့ကျေးဇူးကိုမဆက်လို့ဘူးသိတောင်မှပဲမဆက်လို့ဘူးဘာကြောင့်လဲဆိုတော့ဆင်ញင်မျောမြညာကင်းတဲ့အခါကျတော့သူ့မှာကောင်းတဲ့စိတ်စိတ်ထားကောင်းတဲ့စိတ်ထားကင်းနေလို့ပေါ့ညာနာတံပစဉ်ကင်းမရှင်မဲ့ကတင်ညုတကတဝေဒီမတိတသူကတင်ညုတကတ တင်ညုတကတညုတကတသူပြုထားတဲ့ကျေးဇူးကိုညုတသိသူသိခြင်းကတင်ညုတမိမိဘောသူတော်ဘာပြုတဲ့ကျေးဇူးကိုသိခြင်းကတဝေတိမိမိဘောသူတော်ဘာပြုထားတဲ့ကျေးဇူးကိုသိရှိခံစားခြင်းခံစားတဲ့တရားကျေးဇူးတုံ့ပြန်ခြင်းကတင်ညုတကတဝေတိမတိတတ်သူလူမတ္တမမတ္တမဆိုတာတမ္မာဆိုတာသူတော်ကောင်းမတ္တမဆိုတာသူယုတ်ဒါကြောင့်မလို့လူမတ္တမဆိုတာလူယုတ် လူယုံပါတယ်လူညံ့နေတဲ့သူတို့ဘာကျေးဇူးကိုမသိတတ်ဘူးလူမသမ္မာထိုများစွာတို့ချမ်းသာစည်းဝါရော့ပါရင်ရင်မြဲမခိုင်ဘူးစည်းဝါချမ်းသာမခိုင်မြဲဘူးတဲ့ရော့ပါတယ်ရုပ်ရော့တယ်တဲ့စည်းဝါချမ်းသာရှေးကံအားလျောစွာ ရှေးကံကြောင့်ထောက်ပံ့ပြုလို့မလို့ရှာလို့ဖွေလို့စီးပွားရလည်းပဲဒီစီးပွားဟာသူ့လက်ထဲမှာမတည်မြဲဘူးတဲ့စီးပွားရောပါတော့ချမ်းသာစီးပွားလျော်ပါရင်ရိုင်းမြဲမခိုင်းမှုဓမ္မကရိုင်းစည်ရေဓမ္မကရိုင်းဆိုတာသိကြသလားပါလဲရေစစ်ဟုတ်ကဲ့လားဘယ်သူတွေသုံးတာလဲဘုန်းကြီးတွေသုံးတယ်နော်ဘုန်းကြီးတွေသုံးတဲ့ရေစစ်အခုခေတ်ကြတော့လဲဒီရေစစ်တွေမသုံးကြတော့ပါဘူးဘုန်းကြီးတွေသုံးတဲ့ရေစစ်က ရေစစ်ရဲ့နောက်ကျောဘက်မှာအပေါက်ကလေးဖောက်ထားတယ်ရေစစ်ကတော့ခွက်လိုပေါ့လေအဲ့ဒီအဝဘက်ကပိတ်ပါလေးအုပ်ထားတယ်သိလည်းမပါမထူမပါပေါ့လေပိတ်ပါလေးအုပ်ပြီးချုပ်ထားတယ်ချုပ်ထားပြီးတော့ရေစစ်တဲ့အခါကျတော့ခရီးသွားရင်ဆောင်ရတာဘူးခီးသွားရင်ဆောင်ရတာဆိုတော့ဥပမာလမ်းမှာခီးသွားရင်ရေစားပြီဆိုလို့ရှိရင်ချောင်းတစ်ခုတွေ့တွေ့မြစ်တစ်ခုတွေ့တွေ့အဲ့ဒီကရေစစ်ကလေးကိုရေစစ် အဝတ်ဖုံးထားတဲ့အဝဘက်ကနေပြီးရေထဲနှစ်လိုက်ရေထဲနှစ်လိုက်ပြီးတော့မှရေရေထဲမှာရေခွက်ရေစစ်တစ်ခုလုံးနစ်သွားလို့ရေပြည့်ပြီဆိုတဲ့အခါကျတော့နောက်ဘက်ကဖောက်ထားတဲ့အပေါက်ကလေးကိုလက်ညှိုးလက်မလေးနဲ့ပိတ်လိုက်ပိတ်လိုက်တဲ့အခါကျတော့လေကပြန်မထွက်နိုင်တော့အထက်ကရေကလည်းပြန်မထွက်နိုင်ပိတ်ပြီးတော့မှအဲ့ဒီရေစစ်ကလေးဆဲပြီးတော့ရေစစ်ရဲ့မျက်နှာပြင်အဝတ်မှာကန်နေမဲ့အငြိအကျေးအမှုန်တွေကုံသွားအောင်ရေပေါ်မှာ ခါရမ်းလိုက်အဲ့ဒါနဲ့ရေစစ်ထဲရေတွေပါလာပါလာတဲ့အခါကျတော့အဲ့ဒီရေကိုတပိတ်ထဲလက်မလေးဖွင့်ပြီးတော့ထည့်လိုက်လက်မလေးဖွင့်လိုက်တဲ့အခါကျတော့လေကထွက်သွားတဲ့အခါကျရေလာရေကလည်းအောက်ကအဝတ်ဘက်ကနေပြီးတော့အောက်ထွက်သွားတပိတ်ထဲကျအဲ့ဒီအခါကျမှတောက်ကိုအဲ့ဒါလိုစစ်ရအောင်လုပ်ထားတာအခုလိုဒီမှာကိုเจ้าကိုနေတော့ ရေစစ်နဲ့စစ်ထားတဲ့ရေဦးတဲ့ရေခတ်တော့ရတာတော့ဒါကတော့လွယ်တာပေါ့အဲရေစစ်တွေမလိုဘူးပေါ့ဒီလိုခီးသွားတဲ့အခါမှာတော့ဒီရေစစ်ကလိုးတယ်ဒါကြောင့်ဆောင်ရရှိကတော့ခီးတန်ဃာတော်တွေခီးကြွကြတာကကုန်းကြောင်းပဲကြွကြတာများတာကိုရင်စည်းတာကအင်မတန်နဲတယ်ကုန်းကြောင်းကြွတဲ့အခါကျတော့တရက်တရက်နဲ့တရက်တရွာနဲ့တရွာကလည်းလှမ်းတော့ရမ်းမှလမ်းမှရေစားတဲ့အခါမှာအဲ့ဒါလိုလို့သုံးပြီးတောက်ရတယ်အဲ့ဒီမှာရေစစ်ထဲကရေဟာလက်မနဲ့ လေဝင်ပေါက်ကိုပိတ်ထားတဲ့အခါမှာလေထွက်ပေါက်ကိုပိတ်ထားတဲ့အခါမှာရေကမထွက်တာဘူးလက်မကိုအသာဖွင့်လိုက်တဲ့အခါကျတော့ရေစထဲကရေတွေတဖြည်းဖြည်းတဖြည်းဖြည်းကြာကြာကြာကြာကြာကြာတာတော့ကုံရောသူတော်ဘာကျေးဇူးကိုမသိတာဖဲနဲ့ကျေးဇူးပြန်စွတ်တဲ့ပုဂ္ဂိုလ်ကျေးဇူးခြေဖြစ်တဲ့မက်ကမက်ခစိတ်ထားရှိတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်မှလည်းပဲတဲ့ရလာတဲ့စီးပွားဥစ္စာဟာအဲ့ဒီဓမ္မကရိုင်ရေစစ်ထဲကရေကို လေပေါက်ဖွင့်ပြီးတော့လွှတ်လိုက်တဲ့အခါမှာရေစစ်ရေထဲကရေစစ်ထဲကရေဟာတဖြည်းဖြည်းတဖြည်းဖြည်းကျပြီးကုန်သွားတယ်လို့ဒီလူရဲ့စီးပွားဥစ္စာလည်းတဖြည်းဖြည်းတဖြည်းဖြည်းကျပြီးတော့ကုန်ခန်းသွားတယ်တဲ့ဂျေဇုမသိတဲ့ပုဂ္ဂိုလ်ဂျေဇုခြေဖြတ်တဲ့ဂျေဇုကံဂျေဇုဆွတ်တဲ့ပုဂ္ဂိုလ်တဲ့ဓမ္မကရိုင်းစေရေကြာဖြားရေသို့တရေမတိုးပုံရောင်ညှိုးလျက်အသရေမတိုးဘူးတဲ့ကြက်တရေမရှိဘူးတဖြည်းဖြည်းကြက်တရေဆောက်ရောက်တဲ့ဘုံဘုံရောင်ညှိုးနွမ်းတယ်တဲ့ တကူနေညာရှုပ်ဆုတ်လပမာယုတ်တစွာဤနေနေညညနေရောညပါဘုံတကူဆုပ်ယုတ်တယ်တဲ့ကြက်တရေဆုပ်ယုတ်တယ်ဘာနဲ့တူတယ်လဲလို့ဆိုတော့လာစုတ်ပက္ခလာနဲ့တူတယ်တဲ့လာစုတ်ပက္ခလာဆိုတာလာပြီးကြော်တရက်နေ့ကစပြီးတော့လာွယ်နေ့အထိလာစုတ်ပက္ခခေါ်တယ်အဲ့ဒီလာစုတ်ပက္ခညမှာထွက်တဲ့လာနဲ့တူတယ်တဲ့ဒီပုဂ္ဂိုလ်ရဲ့စီစဉ်ဥစ္စာနဲ့ကြက်တရေဘုံရှိန် တကိုးတွေဟာအဲ့ဒီလလိုပဲတဖြည်းဖြည်းတဖြည်းဖြည်းပြည့်ပြည့်ပြည့်ပြည့်သွားတယ်တဲ့နော်လာပြီးတော့တရားကနေပြီးတော့လာွယ်နေအထိလာဟာဘလို့ဖြစ်ဖြစ်သွားတော့ဟမ်ပိုးပေါ်ပြီးလာပြည့်ဝန်းဝိုင်းဝိုင်းသွားတာလားဘလို့ဖြစ်သွားရော့ရော့သွားတာဟုတ်တယ်မဟုတ်လားအဲ့ဒီတိုင်းပဲတဲ့ဘလို့ပုဂ္ဂိုလ်ကိုဥပမာထားပြောနေတာကျေးဇူးမသိတဲ့ကျေးဇူးကမ်းတဲ့ကျေးစွတ်တဲ့ပုဂ္ဂိုလ်ကျေးဇူးချေဖြစ်တဲ့ပုဂ္ဂိုလ်တဲ့ ဓမ္မဂရိုင်းစေရေကြာဖြာရေတို့ကြာဖြာရေဆိုတာဒီရေပြောတာဒီရေကြာသွားပြီဆိုလို့ရှိရင်တဖြည်းဖြည်းတဖြည်းဖြည်းယော့မသွားဘူးလားအဲ့ဒါပြောတာဒီရေလိုပဲတဲ့သူစည်းဝါဥစ္စာနဲ့ဘုံတကူအရှင်ဝါကြက်တရေတွေလည်းပဲတဖြည်းဖြည်းဆုပ်ယုပ်သွားတာပဲလက်တိလက်စုပ်ပဲခါလလိုပဲတဲ့ဆရာတော်ကြီးကတိတ်တော်တော့ပဲဥပမာတွေလည်းကောင်းရင်တာမဂဒေဝလင်္ကာသစ်မန္တိဆရာတော် ဓမ္မဂရိုင်းစီရေကြာပြားရေးသို့တရေမတို့ဘုံရောက်ညိုလျက်တကိုနေညဆုတ်လပမာယုတ်တစွာဤတဲ့ဆိုရမယ်နော်တစ်ခေါက်ချပေးမယ်ဤလူဘဝလူလောက၌ညာနာတံပစဉ်ကင်းမရှင်းပဲကတင်ညုတကတဝေတိမတိတတ်သူ လူမတန်မာထိုများစွာတို့ချမ်းသာစည်းပွားရော့ပါရိမ့်ရိုင်မြဲမခိုင်ဘူးဓမ္မကရိုင်းစီရေကြဖြားရေသို့တရေမတိုးဂုံရောင်ညိုလျက် တကိုးနေညာသုလပမာယုတ်တစွာဤဆိုပါသုလပမာ နောက်တစ်ခါ ကြားတဲ့ဥပမာကဘုန်းကြီးတို့မြတ်စွာဘုရားရဲ့ရောက်ပတော်လို့ပြောကြပါစို့ဒေဝဒမြတ်စွာဘုရားဘုရားလောင်းဘဝသိတ္တထဘုရားလောင်းဘဝတုန်းကသူရဲ့ဇနီးကယသောတရယသောတရာကဒေဝဒရဲ့နှမအရင်သုပ္ပဗုဒ္ဓတာကီဝင်းမင်းရဲ့သမီးဒေဝဒကလည်းသုကသုပ္ပဗုဒ္ဓတာကီဝင်းမင်းရဲ့သားဒေဝဒတို့မျိုးကလူဆိုးမျိုးနဲ့တူရတယ်ကြည်ရတာ လူဆိုးမျိုးနဲ့တူတယ်ဒေဝရဟာအရှင်ဗတ္တိယအရှင်ကိမိလအရှင်မဟာနာအရှင်နုရုဒ္ဓတို့နဲ့အတူတာဂီဝိမင်းသား6ယောက်မြတ်စွာဘုရားထံမှာယဟန်ပြုကြတယ်မြတ်စွာဘုရားကြီးညိုလို့တရားတော်ယုံကြည်လို့အဲ့ဒါတော့ယဟန်ပြုပြီးတော့သက်ဆိုင်ရာမိမိတို့တရားတွေအားထုတ်ကြတယ်အဲ့ဒီခါမှာဒေဝတကသူကသမထဝါဒနာပါတယ် ဇန်တကုအဘိညာဉ်နေလိုချင်တဲ့စိတ်ပြင်းထန်တယ်။ဒါကြောင့်မလို့သူကသမထကပ္ပထမဲ့အထုတ်တယ်။ကျန်တဲ့အနုရုဒ္ဓတို့ကိမိလာတို့ဘဂုပတ္တိယတို့ကတော့သမထအခြေခံပြီးဝိပဿနာအထုတ်တော့အလုံးမဲ့အရဟတမေညာအရဟတဖုန်ညာအထိရလို့ကိလေသာခတ်သိမ်းငြိမ်းလို့ယဟန္တာဖြစ်သွားကြတယ်။ဒေဝဒကတော့သမထဝါဒနာပါတော့တကောအဘိညာဉ်လိုလားတဲ့ပုဂ္ဂိုလ်ဆိုတော့သမထကပ္ပထနေအထုတ်တော့သူကတကောအဘိညာဉ်နေရတယ် ရတော့အဲ့ဒီတကောပင်ရင်နေနဲ့ပဲသူကမွေးလျော်ပျော်ပိုက်အဲ့ဒီသမထကမ္မထာနေရအောင်ဘသူသင်ပေးတယ်လဲဆိုတော့မြတ်စွာဘုရားသင်ပေးတာဒေဝတာဘသူရဲ့တပည့်လဲဆိုမြတ်စွာဘုရားတပည့်ဘသူရဲ့အဆုံးအမနာခံပြီးတော့ကျင့်သုံးနေတာလဲဆိုတော့မြတ်စွာဘုရားရဲ့အဆုံးအမကိုနာခံပြီးကျင့်သုံးနေတာဒါပေမဲ့သူကတကောအပင်ရှင်နေရတဲ့အခါကျတော့တကောအပင်ရှင်တွေကိုမသိမသာလူတွေကိုတကောတွေပြပြပေးတယ် တကူပြပြီးတော့အရှင်ဒေဝရတကူကြီးတယ်တကူကြီးတယ်ဆိုတော့လူတွေကကြီးညိုးလာကြလူတွေကလည်းပဲများသောအားဖြင့်လောကမှာအပေါ်ယံသမားတွေကများတာကိုတကယ်လေးလေးနက်နက်အနှစ်သာရရှိရှိပုဂ္ဂိုလ်ကနဲတယ်အဲအနှစ်သာရရှိဖို့ဆိုတာကလည်းဉာဏ်ပညာပြည့်မှာဉာဏ်ပညာမပြည့်ရင်အနှစ်သာရမရှိဘူးအနှစ်သာရမရှိဘူးဆိုလို့ရှိရင်အဲ့ဒီလူရဲ့စိတ်ဓာတ်ဟာပေါ့ပေါ့တန်တန်လေးပဲ စိတ်ဓာတ်ပော့တန်ပြီဆိုလို့ရှိရင်သူရဲ့အပေါ်ယံကြောကိုပဲသူမြင်တတ်တယ်အတွင်းအနှစ်ကိုသူမမြင်တတ်ဘူးအပေါ်ယံကြောကကောင်းတဲ့သဘောလေးတွေ့ပြီဆိုလို့ရှိရင်အဲ့ဒါအထင်ကြီးတယ်ဒါအနှစ်သာရမရှိသူတို့ရဲ့သဘောပဲအသိပညာမပြည့်သူတို့ရဲ့သဘောပဲဒါနဲ့ဒေဝတာကလူတွေတကိုးပြတဲ့အခါကျတော့အခုနပညာအမျော်မြင်အစင်ရှင်မပြည့်တဲ့လူပေါ့လူသွမ်းပေါ့ဉာဏ်တိမ်တဲ့လူတွေစဉ်းစားဆင်ခြင်ဉာဏ်မရှိတဲ့လူတွေ တနည်းပြောမယ်ဆိုလို့ရှိရင်တော့ဘုန်းကြီးတို့တောင်တွင်းကြီးဥပ္ပထစကားတစ်လုံးယူသုံးရတောင်တွင်းကြီးဥပ္ပထလေလူသေးရင်လူဖြစ်တယ်ဆိုတဲ့ဘုန်းကြီးပြန်တော်မူသွားပါပြီဆရာတော်ကြီးသူစကားတစ်လုံးယူသုံးရမယ်ဆိုလို့ရှိရင်တရားနှဖားမွာသူတွေတဲ့သူသုံးတာဘုန်းကြီးစကားဘုန်းကြီးကအဲ့စကားလုံးတော့သဘောကျတရားနှဖားမွာသူတွေတဲ့ယုံကြည်လွယ်တဲ့ပုံကိုယ်တွေကိုပြောတာယုံကြည်လွယ်တဲ့ပုံကိုယ်တွေကိုသုံးတာတရားနှဖားမွာသူတွေတဲ့ ဟိုကပျောက်စေဆရာဆိုလဲယုံကြည်လိုက်ဒီကအုံဖွဲ့ဆိုလဲယုံကြည်လိုက်ဟိုကဘိုးတော်ဆိုလဲယုံကြည်လိုက်ဒီကဘွားတော်ဆိုလဲယုံကြည်လိုက်ဒီကမေတော်ကြီးဆိုလဲယုံကြည်လိုက်ဒီကဘတော်ကြီးဆိုလဲယုံကြည်လိုက်အစာရှိသည်ဖြင့်အဲဒါလိုဟာတွေကိုယုံကြည်လွယ်တဲ့ပုဂ္ဂိုလ်တွေတဲ့ဉာဏ်တိမ်တဲ့လူတွေပေါ့မစင်းစားမစင်ကျင်တတ်တဲ့ပုဂ္ဂိုလ်တွေအဲဒီပုဂ္ဂိုလ်တွေကိုသရဏဖွားမွားသူတွေတဲ့သရဏဖွားမွားတယ်ဆိုတာဘယ်လိုလဲလို့သူ သူတင်သားဆိုတဲ့စကားပြောရမယ်ဆိုလို့ရှိရင်တော့ရှင်းနေမှာမဟုတ်ဘုံညာမပြောတော့ပါဘူးအဲ့ဒါယုံကြည်လွယ်တဲ့ပုံကိုယ်တွေမစင်မချင်းယုံကြည်ရတဲ့ပုံကိုယ်တွေအဲ့ဒါကိုကျမ်းဂန်ကဘာလဲဘာခေါ်တယ်လဲဆိုတော့မန္တပညောဘလဝတတောအတ္တတိပတိရတိမုဒ္ဒပတန်နောဟောတိတဲ့မန္တပညောဆင်ញင်မျောမြင်ပညာနဲ့ပြီးတော့ဘလဝတ္တတော့ယုံကြည်မှုအားကောင်းသောပုဂ္ဂိုလ်သည်တဲ့ အတ္တတိရေမယုံကြည်သင့်ရာမှာလည်းပဲတတ္တဟတိယုံကြည်တော့တာပဲတဲ့အဲ့ဒီလိုယုံကြည်မှုမျိုးကမုဒ္ဒပသနာတဲ့မုဒ္ဒအကျိုးမပြည့်အခြေနှီးသောပသနာယုံကြည်မှုပဲဒီတဲ့အလကယုံကြည်မှုတဲ့ blind faith ပေါ်အလကယုံကြည်မှုတဲ့အဲ့ဒါလိုယုံကြည်လွယ်တဲ့ပုံကိုယ်တွေကိုသထာသရဏဖောင်းပါမှုတွေရဲ့အဲဒေဝရရဲ့တကူအိဋ္ဌိပမြင်တော့ဒေဝရတဏ္ဍမှာဘယ်လို ကိလေသာတွေငြိမ့်တယ်ဘယ်လိုကိလေသာတွေမငြိမ့်ဘူးလို့မခံမှန်းတော့ပဲနဲ့အပေါ်ယံသူပြတဲ့အံ့ဩဖွယ်လေးအံ့ဖွယ်စရဲလေးကိုကြည့်ပြီးတော့ဒေဝရကြည်ညိုကြတာအဲ့ဒါသရဏဖားမွားသူညံတိန်သူတွေပေါ့ဒီပုဂ္ဂိုလ်တွေအခုကာလလည်းညံတိန်သူကတိတ်များတာပဲရွှေမျောဆိုလို့လဲသွားလိုက်တာရွှေရောဆိုလဲသွားလိုက်ကြတယ်ဝိဇာမြေတီဆိုလဲသွားလိုက်ကြတယ်မနောမြေတီဆိုလဲရှိခိုးလိုက်ကြတယ်အခုမှတက်တာသွားတယ်နဲ့တူတယ်ဟိုတစ်ခေတ်ကတော့အဲ့ဒီကဂိုင်းဆရာကြီးတွေ ဆရာကြီးတွေတော့မဟုတ်ဂိုင်းဆရာမတွေကိုဘုန်းကြီးတွေကိုယ်တိုင်ကရှိခိုးတဲ့တွေ့တဲ့လူတွေကပြောတာအဲ့ဒီဂိုင်းဆရာကြီးတွေဆရာမတွေရဲ့တပည့်ဘုန်းကြီးတွေကသူတို့ကလည်းဂိုင်းတပည့်ခိခန္ဓာကိုအဲ့ဒါရှိခိုးတဲ့လောကကုံရောကုံရောအဲ့ဒါညံတယံမှာတော့ဟိုမြတ်စွာဘုရားလက်ထက်ကဘိက္ခုနီမတယောက်ကသူ့เจ้าရဲ့တောဇနာမှာတစ်ပင်အောက်မှာတရားထိုင်တရားအထုတ်နေတယ်တရားအထုတ်နေတော့သူလည်းပဲ တမက်တဖို့တော့ယာပိသားနဲ့တူပါတယ်အထက်မဲ့ဖို့အတွက်အာထုတ်နေအဲ့ဒါမာနကလာပြီးတော့ပြောတယ်တဲ့သင်ဘိက္ခုနီမာတဲ့ငယ်ငယ်ရွယ်ရွယ်နဲ့ကာမဂုဏ်တရားတွေမခံစားဘဲနဲ့အစင်းအသာနာရတာထိတွေ့เสียအစုံကာမဂုဏ်တရားတွေမခံစားဘဲနဲ့ဒီလာပြီးသင်ချိန်ဖြုံးနေတာကိုဒလား နည်းနည်းတဲ့အဆင့်တန်းမြင့်တဲ့တရားကိုသင်တို့လိုလက်နှစ်သက်လောက်သာဉာဏ်ရှိတဲ့အမျိုးသမီးကဘယ်လိုလုပ်ရနိုင်မှာလဲတဲ့လက်နှစ်သက်လောက်သာဉာဏ်ရှိတဲ့အမျိုးသမီးကဘယ်လိုလုပ်ရနိုင်မှာလဲတဲ့ဉာဏ်တိတ်နေပေါ့အဲ့ဒါအမျိုးသမီးရဲ့ဉာဏ်ဟာလက်နှစ်သက်ပဲရှိတယ်တဲ့မာနကနှိမ့်နှိမ့်ချာချာဆိုတော့နှိမ့်နှိမ့်ချာချာဆိုတော့အဲ့ဒီအမျိုးသမီးကအမျိုးသမီးတို့ရဲ့ဉာဏ်ဟာလက်နှစ်သက်မကဒီတရားကိုသိနိုင်လောက်အောင်နည်းနည်းတဲ့ဆိုတာ တာရကပြတဲ့အနေနဲ့တရားဆက်အထုတ်ပြလိုက်တော့ယဟန္တာမဖြစ်သွားတယ်။ဒါဟိုပြောကြတယ်မို့လားသကောလောက်မှဇောက်မနစ်တဲ့ညံဆိုတာသကောကသကောနှခမ်းကလက်နှစ်သိရှိတာပဲသကောရဲ့အနေလည်းပဲလက်နှစ်သိရှိတာပဲအဲ့ဒါလက်နှစ်သိလောက်တော့မနစ်တဲ့ညံကိုဒီမှာပမာစကားကတော့သကောလောက်မှဇောက်မနစ်တဲ့ညံတယ်အဲ့ဒါလို့လူတွေကဒေဝရရဲ့တကုအိဋ္ဌိပတ်ကိုကြည့်ပြီးတော့ဒေဝရကိုကြည်ညိုကြတယ်အခုခေတ်လည်းအဲ့ဒါလိုပဲကြည်ညိုကြတယ်ဒါ လူကြီးညိုများလာတဲ့အခါကျတော့ဒေဝရဘဝင်မြင့်လာခြေပြားထောက်လာတယ်နောက်ဆုံးဘလောက်ကိုကိုကိုထင်ကြီးလာလဲဆိုတော့အေးငါလည်းပဲသိတ္တထလူပဲဖရာတဆူလို့လို့ရှိရင်ငါမလဲတပိတာဘောတာဝကတွေအများကြီးရှိရမှာပေါ့အခုလက်ဒီတိုင်းများနေပြီပဲညာကောရမမြတ်စွာဘုရားတိဋ္ဌထမြတ်စွာဘုရားရဲ့တပိတာဝကအဖြစ်နေရတာ तू မကျေနပ်ဘူးအာမရဘူးဖရာကြီးတဆူဖြစ်ချင်တယ်ဒါကြောင့်မို့ မြတ်စွာဘုရားထံမှာဘုရားခွင့်မပြုနိုင်တဲ့အချက်၅ချက်တောင်းတယ်ဝိနည်းအချက်၅ချက်မြတ်စွာဘုရားကဒါမဖြစ်နိုင်တဲ့အချက်၅ချက်ပဲမလျော်တဲ့အချက်၅ချက်ပဲဆိုမြတ်စွာဘုရားခွင့်မပြုအဲ့ဒီခွင့်မပြုတာကိုသူတို့ကအကြောင်းအခြေခံပြုပြီးတော့ဟာဒီလိုဆိုလို့ရှိရင်မြတ်စွာဘုရားရဲ့တိဋ္ဌာထမြတ်စွာဘုရားရဲ့တပိတို့မခံဘူးအဲတကိုင်းထောင်မဲ့တစင်းထောင်မဲ့ဆိုပြီးတော့သူနဲ့သဘောတူတဲ့ကောလိယလေအဲသူကိုခေါ်ပြီးတော့မြတ်စွာဘုရားဒီကနေခွဲထွက်သွားတယ် သူ့နောက်မှာသူ့ကြည်ညိုတဲ့ယဟန်နေပါသွားတယ်ထို့အတူပဲသူရဲ့တကောအိဋိပတ်တွေကိုထင်ကြီးတဲ့လူတွေလည်းပါသွားတယ်အဲ့ဒီတည်းမှာ तू ကဘုရားတဆူလောက်တော့မယ်ဆိုတဲ့အခါကျတော့ဘုရားကိုတောင်းတောင်းတင်းတင်းကြည်ညိုပြီးထောက်ခံမဲ့အထက်တန်းသားတကလိုတာကိုဒါကြောင့်မို့ဗိမိသာရရဲ့သားတော်ဖြစ်တဲ့အဇာတတကိုဒီနေ့အဇာတတသူ့တိုက်ခန်းထဲမှာ နေနေတော့ဒေဝရကသူ့ကိုယ်သူ မင်းသားလေးယောက်ဖန်ဆင်းလိုက်တယ်မင်းသားလေးယောက်ဖန်ဆင်းလိုက်ပြီးတော့ဖြတ်ဆိုဒေဝရအဇာတတရဲ့ရခွင်နဲ့ခုံချလိုက်တယ်ရခွင်နဲ့ကြာသွားတော့မင်းသားလေးအဇာတတလည်းဖြတ်ခနဲ့လမ်းပြီးကြည့်လိုက်ကြည့်လိုက်တော့မင်းသားလေးဖြစ်နေအဇာတတကြည့်တော့မဲ့ဒေဝရကတခါသူ့ကိုယ်သူမွေဖြစ်အောင်ဖန်ဆင်းလိုက်တော့မွေဖြစ်သွားဒီခါကျတော့မှအဇာတတလန့်သွားတော့ဒေဝရကပြီးတော့မှသူ့မူလပဂရိပုံသဏ္ဍာန်ဖြစ်တဲ့ယဟန်ဒေဝရပုံသဏ္ဍာန်ဖန်ဆင်းလိုက်တယ်ဖန်ဆင်းလိုက်ပြီး အဇာတသမင်းသားမလမနဲ့ကျွန်တော်တခြားမဟုတ်ပါဘူးဒေဝဒတ်ပါရှင်ဒေဝဒတ်ပါဆိုတော့ဇာတသကငယ်ငယ်လေးကိုဘာမှမစင်ခြင်းမစင်စားတတ်သေးဘူး16နှစ်လောက်ရှိမှာပေါ့အဲ့တော့သိအထင်ကြီးသွားတယ်သူရခွင်နဲ့ကြတော့မင်းသားပြီးတော့မွေမွေကနေပြီးတော့ရှင်ဒေဝဒယဟန်ကြီးဖြစ်တော့အမလေးတော်တော်တော်ကိုတကူကြီးတဲ့ရှင်မြတ်ကြီးပါလားဆိုပြီးဝိုင်းဥချဒီလိုနဲ့အဇာတသဟာဒေဝဒကို အထင်ကြီးပြီးတော့ကြည်ညိုတော့တဖြည်းဖြည်းသိမ့်သွင်းတော့နောက်ဆုံးကြတော့ဒီဝရကအဇာတသဘယင်မဖြစ်ချင်ဘူးလားအာဖြစ်ချင်တယ်အေးကောက်ပြီငါကလည်းပဲဂေါရမလောက်တကူကြီးတာပဲငါကဖျားလုံမယ်မင်းကဘယင်လောက်ဒီလိုဆိုလို့ရှိရင်တို့ဆရာတကရှည်သွားနှောက်လိုက်ညီတယ်အဲ့တော့မင်းဘယင်လောက်ချင်အလွယ်လေးပဲဘယင်ဖြစ်တဲ့နီးငါသင်ပေးမယ်ဘယင်ဖြစ်တဲ့နီးဆိုတာဘာရွေးကောက်ပွဲနဲ့ကောက်တဲ့နီးပြောတာလားဘာနီးတော့ဟမ် ဟောဘယင်ဖြစ်ခြင်းဘယင်သတ်ပေါ့ဟုတ်လားဒါဒါသူတို့နီးအင်းသူတို့နီးဆိုတော့အခုခေတ်ကောအခုခေတ်လည်းတချို့နေရာဒီလိုပဲဒါနဲ့ကဲမင်းအဖေသားမင်းဘယင်ဖြစ်ရောဆိုဇာတတလည်းအဖေသားရဘယင်တော့မဖြစ်ဘူးလားဆိုဖြစ်ပါရဲ့ဒါပေမဲ့လို့တနေ့တမိနစ်တစ်စက္ကန့်လေးမှစိတ်မချမ်းသာတဲ့ဘယင်ဖြစ်တယ်နောက်အဲ့ဒါလို့ဇာတတကိုသိမ့်သိမ့်ရတဲ့အခါကျတော့မှအဇာတတနဲ့ပေါင်းပြီးတော့မြတ်စွာဘုရားကိုအဇာတတရဲ့လက်မှန်းတဲ့တဲ့ လေးသီတော်တွေတတ်သားတွေခေါ်ပြီးတော့မြတ်စွာဘုရားကို လေးသီတော်တွေနဲ့မြတ်စွာဘုရားတော်ထဲမှာတရင်သုံးနေတာသွားပြီးအပြစ်ခိုင်းတယ်ဒါမဲ့လေးသီတော်တွေကပြစ်လို့မရဘူးသူတို့အကျွတ်တရားရသွားနောက်တစ်ခါအဇာတသရဲ့မင်းစည်းစင်နလာဂီရီကိုအရက်ကုန်းပေါင်းတိုက်ပြီးတော့မြတ်စွာဘုရားရဟန်းတော်တွေနဲ့ဆွမ်းခံအဝတ်မှရာဇဂိုမျိုးတွင်ဆွမ်းခံအဝတ်မှနလာဂီရီစင်လွှတ်ခိုင်းတယ်လွှတ်တယ် ဆင်ကြီးကပြေးတဲ့အမီးကြီးထောင်နရွက်ကြီးဆွင်နာမနာမောင်းကြီးမြောက်ပြီးတော့မြတ်စွာဘုရားစီတဲ့တဲ့ပြေးတယ်။နောက်ပါယဟန်တော်တွေပုထုဇဉ်ယဟန်တဂရာကံယဟန်တွေကြောက်လို့မလို့ထွက်ပြီးတော့ပြေးကြတယ်။တပိတ်တွေလည်းကြားကြကွဲကြယဟန်တော်တွေလည်းအလဲလဲအကွဲကွဲနေပေါ့။နလဂိရိဆင်ကဆိုးရမှနာမည်ကြီးတယ်။ဒီဆင်ဆိုးလို့လွတ်ပြီဆိုလို့ရှိရင်တော့အဲ့ဒါကိုယ်အိမ်မမှတ်ကို တကားလုံအောင်ပိတ်ပြီးတော့တာနေပြီတော့မနေဘူးဆိုလို့ရှိရင်တွေ့ရလူနင်းသထို့သဒီလိုလောက်တာအဲဒါကြောင့်ပုထုဇဉ်ယဟန်သောတာပန်ယဟန်နေအကွဲကွဲအပြဲပြဲပြေးကြလွှားကြသို့တော်လည်းပဲအနာဂံယဟန်ယဟန်နာယဟန်နေကတော့မကြောက်ပါဘူးအနာဂံဆိုတာကြောက်စိတ်ကုန်သွားပြီကြောက်စိတ်ဆင်းရဲစိတ်မရှိတော့ဘူးအနာဂံကြတော့အနာဂံယဟန်တော်တွေနဲ့ယဟန်နာယဟန်တော်တွေကတော့မြတ်စွာဘုရားနောက်ကငြိမ်သက်စာပဲရက်နေမြတ်စွာဘုရားလည်းနာလဂရီဆင်ကြီးလာတာကို အမတန်ကျင်နာတနာမေတ္တာထားတဲ့မျက်လုံးတော်နဲ့ကြည်ပြီးတော့နလာဂိရိဆင်ကိုမေတ္တာပို့လိုက်တယ်မေတ္တာပွားလိုက်တယ်ခြေသားနလာဂိရိကြံပါစေချမ်းသာစေကိုယ်စင်ရဲ့စိတ်စင်ရဲ့ငြိမ့်စေညင်မဲတဲ့ဒေါသမမာနအစိုက်တဲ့ဆင်းရဲစိတ်တွေကင်းပြီးတော့တိမ်မွေးနုညံ့တဲ့ကုသိုလ်စိတ်တွေနဲ့ချမ်းသာနေပါစေလို့မေတ္တာပွားလိုက်တယ်မေတ္တာပွားတော့ဘုရားရှင်ရဲ့မေတ္တာစိတ်ဓာတ်အရှိန်ကို အရှိန်က နာလာကိရိစင်ရဲ့စိတ်မှသွားပြီးဟတ်တော့စင်ကြီးရဲ့စိတ်တခါတည်းပျော်ပြောင်းသွားပြီဒေါသမာမနာစိတ်ထားတဲ့မရှိတော့ဘဲနဲ့မြတ်စွာဘုရားကို ကြည်ညိုပြီးဂါရဝပြုလိုတဲ့စိတ်တွေပေါ်လာတယ်။ဒါနဲ့ပြေးလာတဲ့ဆင်ကြီးဟာတဖြည်းဖြည်းမြတ်စွာဘုရားခြေရင်တော့ရောက်တဲ့အခါကျတော့လေးဘက်ကြီးထောက်ဝတ်ပြီးတော့မြတ်စွာဘုရားရဲ့ခြေပမိုးကိုနှမောင်းနဲ့ပုတ်ပြီးတော့ရှီခိုးဥတိုက်တယ်။ဒါကြောင့်မလို့ဟိုတချင်းတစ်ပုတ်ကဆိုရဲမဟုတ်လားမေတ္တာဓာတ်နဲ့ဗုဒ္ဓမြတ်စွာပါတဲ့ပါတဲ့တော့ အင်းကြားဘူးမရဘူးနော်ပါတယ်တော့ဟမ်ဟုတ်အောင်ရင်းရှိပါဟုတ်ပါပြီအဲ့ဒီအဆက်ကပါမေတ္တာတတ်တဲ့ဗုဒ္ဓမြတ်စွာပါတယ်ဆောင်နှင်းနဲ့အောင်ရင်ဒုတိယပါဟောတတိယလားအေးဒုတိယပဲဖြစ်ဖြစ်တတိယပဲဖြစ်ဖြစ်အောင်လိုက်တာပဲဖွင့်လားဟုတ်လားနော်တတိယပဲဖြစ်ဒုတိယပဲဖြစ်ဖြစ်အောင်လိုက်တာဘာနဲ့အောင်တာမေတ္တာနဲ့အောင်ပြီတဲ့မေတ္တာတတ်တဲ့ဗုဒ္ဓမြတ်စွာ ဟောင်းနှင်းနဲ့အောင်ရင်းတတ္တိရပါတယ်နောက်တစ်ယောက်ကသရုတ်ထမလာလို့တော်သေးနော်ဒီတော့အဲ့ဒါဘာလောက်တာလဲလို့ဆိုတော့ဒေဝဒမြတ်စွာဘုရားထံတပည့်ခံမြတ်စွာဘုရားရဲ့သာသနာဝင်ဘုရားရှင်ရဲ့အဆုံးအမခံယူပြီးတော့သမဏကမ္မနာနဲ့အားထုတ်လို့တကိုရဘုရားရှင်ရဲ့ကျေးဇူးတွေသူ့ပေါ်မှာအများကြီးအဲ့ဒီမြောက်များလှစွာသောကျေးဇူးတွေကိုသူမထောက်ထားပဲနဲ့ဘုရားဖြစ်ချင်တာနဲ့ အဲ့ဒီနေရာမှာတခုသတိထားဖို့ကောင်းတယ်နော်ဘုန်းကြီးတို့တရားတော်မတွေသမထကမ္မထအာထုတ်တဲ့ပုဂ္ဂိုလ်နဲ့ဝိပဿနာကမ္မထအာထုတ်တဲ့ပုဂ္ဂိုလ်ရဲ့ကြွားခြားချက်ဒေဝရနဲ့အတူယဟန်ပြုလာတဲ့တာဂိဝမင်းသား600အရှင်နုရုဒ္ဓါတို့အရှင်ဘဂုကိမိလပတ္တိယမဟာနာအဲ့ဒီမင်းသားတွေနဲ့ပြီးတော့သူတို့ရဲ့ဆတ္တာတဲ့သူတို့သဘင်မုတ်စိတ်တွေရိတ်ပြီးတော့သူတို့တန်ရှင်းအောင်လုပ်ပေးရတဲ့ဥပါလိအဲသူတို့ကတော့အလုံး6ယောက်ပေါ့လေ ဝိပဿနာကမ္မထာအားထုတ်လို့မို့ခန္ဓာကိုယ်ရုပ်သဘောနဲ့စိတ်နံသဘာဝကိုအမှန်တိုင်းသိမြင်ပြီးယုံနံတွေရဲ့အနိစ္စဒုက္ခမမျက်စင်ရဲ့ပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့သဘောတွေသိမြင်ပြီးဝိပဿနာဉာဏ်ရဲ့ဆင်းဆင်းတက်သွားပြီးတော့မလေးစင်ဖိုလေးစင်ရတော့အဲ့ဒီထက်မြက်လာတဲ့မဲ့ညာကမဲ့အတိကလောဘဒေါသမောဟအစိုက်တဲ့ကိလေသာအငြိကြီးတွေလုံးဝလျှော်ဆေးပယ်တတ်ပြလိုက်တယ်။ဘာကိလေသာမှမရှိတော့ဘူး။ချမ်းသာသွားတော့အဲဒေဝရကတော့သူက တကောအိဒီပါအလိုရှိတဲ့ပုဂ္ဂိုလ်ဆိုတော့သမထကမ္မထာအထုတ်တယ်သမထကမ္မထာအထုတ်တဲ့အခါကျတော့တကောအိဒီပတ်တွေအထုတ်တဲ့လျောက်ရတယ်မြတ်စွာဘုရားကမဆုံးမပဲနေမှာမဟုတ်ပါဘူးသမထကမ္မထာအထုတ်ကြတဲ့ကဒေဝရသမထအထုတ်လို့တမာရီအကောင်းပြီဆိုလို့ရှိရင်ဝိပဿနာပြောင်းအထုတ်ရမယ်ဆိုပြီးမြတ်စွာဘုရားညွှန်ကြားမှာပါပဲဒါပေမဲ့လို့အစရဲကအလိုလောဘကြီးစွာနဲ့ယဟန်ဖြစ်လာတဲ့ပုဂ္ဂိုလ်ဆိုတော့ဘုရားရှင်ရဲ့စကားပဲလိုက်နာပါမလဲ မလိုက်နာလို့သာဝိပဿနာအာမထုတ်ပဲနဲ့အဲ့ဒါသမထကြီးစွတ်လို့လို့အခုတကောအဋ္ဌိပတ်တွေရတော့အခုဘာတွေလောက်တော့ကျေးဇူးရှင်ကိုနောက်ဆုံးမှပြင်မပြီးကျေးဇူးခြေဖြစ်တဲ့မက္ခစိတ်အရာကိုရိလက်ရောက်ကျူးလွန်တဲ့အခြေအနေဒီမဖြစ်ပေဘူးလားဖြစ်တယ်အဲ့ဒါကျေးဇူးရှင်ကျေးဇူးစွတ်တာတဲ့ဒါလည်းမကသေးဘူးနလဂိရိလက်မြတ်စွာဘုရားကိုယံမပြုတ်နိုင်ဘူးခုနလေးသီတော်လက်မြတ်စွာဘုရားယံမပြုတ်နိုင်ဘူးအဲ့ဒါကတော့သူကနောက်ွယ်ကကြိုးဆွဲပြီးတော့လှုပ်တဲ့အလုပ်ကို နောက်ကကအကျိုးဆွဲလုပ်တဲ့လို့နောက်ကြတော့အဲ့ဒါလိုဒီနဲ့မရတဲ့ခါကျတော့အင်းဒီလိုဆိုတော့ငါကိုတော်တိုင်ကျဲမှတော်လိမ့်မှာပဲလို့သူများစိတ်ချရတာတဲပြီးတော့စိတ်ထဲမှာကျင်နာအာရမှုမရှိတော့ဘူးကိုယ်တိုင်လောက်မှကိုယ်တိုင်တတ်မှဖြစ်မှာပဲမက္ခစိတ်ထားဘလောက်ကြီးမှလဲဆိုသမထကမနာအာထုတ်တယ်လောဘကိလေသာဒေါသကိလေသာမောဟကိလေသာကိုဖြူစင်အောင်လုပ်ဖို့မပြောနဲ့ကိလေသာပိုတိုးမနေဘူးလား ပိုးတိုးတယ်ဖျားဖြစ်ခြင်းနဲ့လောဘအမှန်တန်ကြီးတယ်ဒါကြောင့်မလို့အဲ့ဒီလောဘကြောင့်ပဲဖျားကိုတိုက်ခြင်းနဲ့ဒေါသတွေဖြစ်လာတယ်ဒီလိုမဟုတ်လားပြီးတော့မိမိမှာရရှိတဲ့တကုအဲ့ဒီပါအရှိန်ဟွာကိုတိတ်အထင်ကြီးတဲ့မာနရောမဖြစ်ဘူးလားအဲဒါနဲ့တနေ့တော့မြတ်စွာဘုရားကဂိတ်စကုတ်တောင်ဇောင်းတနေရာမှာတောင်ကြီးပေါ့လေတနေရာမှာဇင်းညံလျှောက်နေတာ ဇဉ္ညာလျှောက်တာဒေဝရကအခွင့်ကောင်းချောင်းနေတဲ့ပုဂ္ဂိုလ်ကိုဒါအခွင့်ကောင်းမယ်ဆိုပြီးတော့တိတ်တိတ်ဂိစကုတ်တောင်ပေါ်တက်တယ်ဂိစကုတ်တောင်ဆိုတာအမြင်ကြီးမဟုတ်ပါဘူးဒီကျောင်းခေါင်လောက်ပဲရှိတာပဲဒီဓမ္မယုံခေါင်လောက်ပဲရှိတာပဲနေနေလေးပါအဲ့ဒီပေါ်တက်ပြီးတော့မြတ်စွာဘုရားအပေါ်ကနေပြီးကြောက်တုံးကြီးလှိမ့်ချရတယ်ကဲသိတ္တထရောက်တော့သွားလေရောဟဲဆိုပြီးတော့ကြောက်တုံးလှိမ့်ချတယ် ကြောက်တုံးကြီးကတောင်ပေါ်ကနေလိမ့်တော့လိမ့်လိမ့်လိမ့်ဒလိမ့်ဒလိမ့်နဲ့လိမ့်သွားတော့မြတ်စွာဘုရားအောက်တဲ့ရပါတေရီချာချာကြာကြာနာနာချိန်ချတာပဲမြတ်စွာဘုရားဇင်းညံလျှောက်လို့ဒါပေမဲ့မြတ်စွာဘုရားရဲ့အထက်နားမှာကအင်မတန်အင်အားကောင်းပြီးထွက်နေတဲ့ကြောက်စွန်းကြီးတစ်ခုရှိတယ်ခိုင်ခိုင်မာမာကြောက်စွန်းကြီးတစ်ခုရှိတယ်ကြောက်တုံးကြီးကအဲ့ဒီကြောက်စွန်းမှာသွားကြလိုက်တော့အောက်မရောက်တော့သို့တော်လည်းပဲ ကြောက်တုံးကြီးကြတဲ့အင်အားကကြီးလို့မို့အဲ့ဒီကြောက်စွန်းပေါ်ကြလိုက်တဲ့အခါကျတော့ကြောက်စွန်းကကြောက်သားလေးပဲ့ပြီးတော့အောက်ဆင်းသွားတယ်အဲ့ဒီကြောက်သားပဲ့သွားပြီးဆင်းသွားတဲ့ကြောက်သားကမြတ်စွာဘုရားရဲ့ခြေမတော်သွားပြီးထိတယ်ထိတော့ခြေမတော်မှာသွေးကြည်ဥယုံမြဥသွားတယ်သွေးကြည်ဥယုံမြဥသွားတယ်ဒီတော့အဲ့ဒီအခါမှာလဲအဒေဝရမအောင်မြင်ဘူး မအောင်မြင်မယ်မလို့လျှော့တော့မလျှော့ဘူးကြမ်းနေတာပဲမက်ခစိတ်တော့ဘလောက်ကြောက်စရာကောင်းလဲသူကျေးဇူးခြေဖြတ်တဲ့စိတ်ကျေးဇူးကမ်းတဲ့စိတ်ကျေးဇူးစွတ်တဲ့စိတ်ဒီစိတ်ကဘယ်ဘယ်လာတာလဲဆိုတော့အလိုလောဘကြီးရာကစလာတာဖျားဖြစ်ခြင်းနဲ့လောဘအဲ့ဒီလောဘကြီးရာကစပြီးဖြစ်ပေါ်လာတာကျမ်းဂန်မှာ အဆုံးအပိုင်းအခြားမရှိအောင်အပြစ်ကြီးတဲ့ကံကြီး၅ပါးဆိုတာရှိတယ်အဆုံးအပိုင်းအခြားမရှိအောင်အပြစ်ကြီးတဲ့ကံကြီး၅ပါးပင်စာနန္တရိယကံလို့ခေါ်တယ်ပင်စာနန္တရိယကံလို့ခေါ်တယ်ပင်စအနန္တရိယကံပင်စ၅ခုသော အနန္တရိယအဆုံးအပိုင်းခြားမရှိသောကံတခါပင်စ၅ခုသောအနန္တရိယ ဒီဘဝအပြည့်ချက်ချင်းပဲအဝီစိကြစေနိုင်တဲ့ကံလို့ဒီလိုလဲအတိပဲရတယ်။ရတယ်မှာဘာဘဝမှမချတော့ပဲနဲ့ချက်ချင်းပဲဒီဘဝကတည်ပြီးတာနဲ့အဝီစိကြနိုင်တဲ့ကံနဲ့ပင်စအနန္တရိယကံအကြီးဆုံးဒီအကုသိုလ်ကံဖြည့်ဆည်းပြီဆိုလို့ရှိရင်ဘယ်ကုသိုလ်ကံနဲ့မှခြေဖြက်လို့မရအောင်။ဘာလဲလို့ဆိုတော့အမိတတ်တဲ့ကံနဲ့မာတုဃာတကကံခေါ်တယ် အဖတတ္တကံပိတုကာတကခေါ်တယ်ပိတုကာတကကံဒါပင်စအနန္တရိယကအမိတတ္တကံအဖအဖတတ္တကံပြီးတော့အရဟန္တဂါတကကံယဟနာတတ္တကံလောဟိတုပ္ပါဒကကံနဲ့ဖျားရှင်ကိုသွေးစိမ်းတီအောင်လုပ်တဲ့ကံနဲ့သွေးကြည်ဥအောင်လုပ်တဲ့ကံပေါ့ဒါတွေ အနန္တရိယကံနဲ့ပင်စအနန္တရိယကံခေါ်တယ်ဘယ်နှခုရှိသွားပြီတော့ပါပါလေအဲအမိတတ်တဲ့ကံကိုပါဠိလိုဘယ်လိုခေါ်လဲမာတုဃာတကအဖတတ်တဲ့ကံကိုပိတုဃာတကယဟနာတတ္တာကိုရဟန္တဃာတကပါဠိလိုခေါ်တယ် ဘုရားရှင်ကိုသွေးစိမ့်တည်အောင်ပြုတဲ့ကံတော့လောဟိတုပ္ပါဒကလို့ပါဠိလိုခေါ်တယ်လောဟိတုပ္ပါဒကကံတဲ့နောက်ဆုံးတစ်ခုကတော့နိယတမိစ္ဆာဒိဋ္ဌိတဲ့နိယတမိစ္ဆာဒိဋ္ဌိဆိုတာအယူမှားကိုစွဲစွဲမြဲမြဲမကျွတ်ဖဲယူတဲ့ပုဂ္ဂိုလ်နိဒမိစ္ဆာဒိဋ္ဌိဆိုတာမာယနဲ့အယူဝါဒကိုစွဲစွဲမြဲမြဲယူထားတဲ့ပုဂ္ဂိုလ် ဘယ်တော့မှမပြောင်းမလဲပဲယူထားတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်တွေဟာတဲ့အာနန္တရိယကံ၅ပါးကျွလွန်တဲ့ပုဂ္ဂိုလ်တွေပဲတဲ့ဒီတော့ဒီဒေဝတာဟာလောဟိတုပ္ပါဒကကံသူကျွလွန်တာပေါ့ပစ္ဆာနန္တရိယကံတွေကမြတ်စွာဘုရားများဥပိ္ပစေတကကံနဲ့ဘယ်တော့မှပြိဋိနိဗ္ဗာန်ဆံရိုးမရှိဘူးတဲ့ သူတစ်ပါးရဲ့လက်ချက်နဲ့မြတ်စွာဘုရားအသက်ထွက်ရတယ်ဆိုတာမရှိဘူးတဲ့ဒါကြောင့်မလို့ဘသူကပဲမြတ်စွာဘုရားဘလောက်ပဲကြံစီကြံစီမြတ်စွာဘုရားကိုမထိခိုက်နိုင်ဘူးမထိခိုက်နိုင်ဘူးဆိုတာအသက်အန္တရာယ်ဖြစ်လောက်အောင်မထိခိုက်နိုင်ဘူးဒါကြောင့်ဥပ္ပစေတကကနဲ့မြတ်စွာဘုရားဘယ်တော့မှမသိနိုင်ဘူးတဲ့ဒီတော့အဲ့ဒါဘာဖြစ်တယ်လဲလို့ဆိုတော့ဒီကျေးဇူးဖြတ်တဲ့အကုသိုလ်ကကြောင့်တစ်ချိန်မှာ ဒေဝရအဲ့လိုကြံတော့လေမြတ်စွာဘုရားကိုကြံလို့မရတော့အဲကောလိယမဟုတ်ပါဘူးသူမိတ်ဆွေကကောကာလိကခုနပြောတာမှားသွားကောကာလိကသူမိတ်ဆွေကောကာလိကနဲ့အတူအကြံဖန်နေလောက်ပြီးတော့တကိုင်းထောင်မြဲထောင်လူစုမြဲစုစုနေတော့တစ်ချိန်မှအရှင်သာရိပုတ္တရာနဲ့ရှင်မောကလန်ကဒီတိုင်းရှိနေတော့မဖြစ်ဘူးဒေဝရကို မြတ်စွာဘုရားထာမနေစဉ်တုန်းကတော့သူတို့သတင်းသုံးမော်တွေကိုသတင်းသုံးမော်တွေဆိုတော့ကဲတို့သတင်းသုံးမော်တို့ကတင်ဥမ္မပဲဆိုပြီးတော့အရှင်သာရိပုတ္တရာနဲ့ရှင်မောကလန်ကဒေဝဒတ်နဲ့ကောကာလိကရှိရသွားပြီးတော့သူတို့เจ้าကိုသွားတယ်သွားတဲ့အခါကျတော့ဒေဝဒတ်ကအရှင်သာရိပုတ္တရာနဲ့ရှင်မောကလန်လာရာမြင်နာနဲ့ပဲတတိတပန်းနေနဲ့လာတာကို မြင်တာနဲ့ပဲသူ့တပည့်တွေကိုလည်းပြောတယ်ကောကာလိကကိုလည်းပြောတယ်ကောကာလိကကြည်သာဟိုမှာတာရိပုတ္တရာနဲ့မောက္ကလန်လာပြီငါတပည့်ကြီးတွေငါတပည့်ကြီးတွေလက်ရာယံဧကတာဝကလက်ဝဲယံဧကတာဝကဂေါရမမြတ်စွာဘုရားရဲ့တရားကိုသူတို့မယုံကြည်တော့လို့မလို့ဒုစီတပည့်ခံမှုလာပြီပြောတယ်အဝေးကလှမ်းနေတော့ဒီတော့ကောကာလိကပြောတယ်ဒေဝတာကိုကိုကိုဒီလောက်အထင်မကြီးနဲ့ ကိုကိုကိုဒီလောက်ထင်မကြည့်နဲ့သာရိပုတ္တရာတို့မောက္ကလန်တို့ဟာအင်မတန်အစွမ်းထက်တယ်သူတို့လာရင်လက်မခံနဲ့လက်ခံရင်ဒုက္ခမြန်မယ်ကောကလိကသတိပေးတယ်ဒီဝိဒကဟဲ့ငါစိတ်တပည့်ခံရင်လို့လာတဲ့တပည့်ကြီးတွေလက်မခံလို့ပဲဖြစ်ပါမလဲဒီလိုလက်ယုံတပည့်ကြီးတွေတို့မှရှိဖို့လိုနေတာပဲလာရင်လက်ခံရမယ်အဲဒါလိုပြောတော့ဒါနဲ့ရှင်သာရိပုတ္တရာရှင်မင်္ဂလန်တို့လည်းလာဒေဝတာစီရောက်တော့ဒေဝတာလည်းခရီးဥကြိုပြုလို့ဝမ်းသာနေတယ် အောင်ပြီပေါ့လေစစ်ဘုံကြီးတွေဂေါရမဘက်ကစစ်ဘုံကြီးတွေကြာသွားပြီတိတ်တတဲ့ဘက်ကစစ်ဘုံကြီးတွေကြာသွားပြီဘိုလ်ချုပ်ကြီးနှစ်ယောက်ကိုမြတ်စွာဘုရားရဲ့လက်ဝဲတော်ရံလက်ရတော်ရံဆိုတော့ဝမ်းသာတယ်အဲ့ဒါနဲ့နေရာထိုင်ခင်းပေးပြီးတော့အလပတ္တလပေါ်ပြောအရှင်သာရိပုတ္တရာတွေရှင်မောကလန်တို့လည်းရှိကလည်းပဲအထိုက်လျောက်ပြောဆိုပြီးနေကျမ်းဂန်က ရောက်ရောက်ချင်းဘာတွေပြောတယ်ဆိုတာတော့မပါပါဘူးသို့တော့ဘုန်းကြီးထင်တာတော့အလဘတန်လဘပြောပြီးတာနဲ့ဒေဝရကိုအကျိုးအကြောင်းဖြောင်းပြပြီးတော့ရှင်သာရိပုတ္တရာရှင်မောဂလန်တို့ပြောကြမှာပါပဲပြောပေမဲ့လို့မရတော့အသာနေပုံရပါတယ်ညကြတော့ဒေဝရတရားဟောတယ်သူတပည့်တွေသူတပည့်တွေတရားဟောတော့ရှင်သာရိပုတ္တရာရှင်မောဂလန်တို့သူစီတပည့်ခန္ဓာလာပြီးခန္ဓာတွေလည်းပါပါမှာမို့လေ တရားဟောလို့တရားတဝက်ကျိုးတော့ဒေဝဒကတပည့်တို့တဲ့တို့များညောင်းသွားပြီတဲ့ဒါကြောင့်ညောင်းဆောင်ပေါ်မှာအညောင်းဆန့်လိုက်အောင်မဲတဲ့တို့တပည့်ကြီးသာရိပုတ္တရာကတို့ကိုစားတင်တို့ကိုတရားဟောလိုက်မယ်ကဲငါတပည့်သာရိပုတ္တရာပြိဿကိုတရားဟောပါအောင် ပြောပြီးရှင်သာရိပုတ္တရာကလည်းပဲပလင်မော်တက်ပြီးဟောဒေဝရကကြောင်းနောက်ခံနဲ့သွားပြီးတော့ညောင်ဆောင်မှာသွားပြီးသူကအညောင်းဖြေတယ်အဲ့ဒါကဘာလောက်တာလဲဆိုတော့မြတ်စွာဘုရားအတုယူပြီးတော့လောက်တာသူကဖယပြိုင်လောက်နေတော့ဘုရားလောက်တယ်လို့လောက်ရတာဟုတ်မြတ်စွာဘုရားလည်းညတရားချိမြင့်ပြီဆိုလို့ရှိရင်ညောင်းတော်မူတဲ့အခါကျတော့တင့်လျော်တဲ့တပည့်တပါးပါးကို တရားဟောစီပြီးရှင်တော်မြတ်ဖရာကပိဋိမေ အာဂိလာယတိတို့များခါညောင်းနေကြောဆန့်လဲအောင်မယ်ဆိုပြီးတော့ကြောင်းနောက်ခန်းထဲကတလွန်တော်ညောင်ဆောင်တော်ပေါ်မှာအညောင်းဖြေလေးရှိတယ်အဲဒါလို့ဒီဝဒကလည်းအတုယူလောက်တာကိုအတုယူလောက်တော့ရှင်သာရိပုတ္တရာတရားဟောတယ်တရားတော့အရှင်သာရိပုတ္တရာတရားဟောနာမည်ကြီးပဲ ပညာကလည်းကြီးကျယ်တယ်နဲ့နဲ့တယ်လင်းမြန်တယ်ထက်မြက်တယ်ဒီတော့ဒီပရိသတ်ကိုဘယ်နေရာကစပြီးတော့ဘလို့ဟောလို့ရှိရင်ဖြင့်ဒီပရိသတ်တရားသိနိုင်တယ်အမှားတွေပယ်လှမ်းပြီးတော့အမှန်ရောက်နိုင်တယ်လို့ဆင်ခြင်ပြီးဟောတာအရှင်သာရိပုတ္တရာတရားလဲဆုံးရောဒေဝဒတပည့်တွေကအကုန်လုံးရှင်သာရိပုတ္တရာရဲ့တပည့်တွေဖြစ်ကုန်ရောအဲ့တော့မြတ်စွာဘုရားရဲ့တပည့်တွေဖြစ်ကုန်ရော ဖြစ်ကုန်တဲ့အခါကျတော့အဲ့ဒီတရားနာပရိသတ်ဒေဝဒတပြည့်တွေအလုံးကရှင်သာရိပုတ္တရာမထေရမြတ်စွာဘုရားထံသွားကြပါစို့သွားကြပါစို့လို့ဆိုတော့ရှင်သာရိပုတ္တရာရှင်မောဂလန်လို့လည်းဒေဝဒနှုတ်ဆက်ပြီးတော့ထွက်လာခဲ့ဒေဝဒနှုတ်ဆက်ပြီးထွက်လာတော့ဣတွေအကုန်လုံးပါလာတယ်ဘသူပဲကြံလဲဆိုတော့ကောကာလိကနဲ့ဒေဝဒပဲကြောင်းနဲ့ကြံတော့အဲ့ဒီမှာဒေဝဒကသူကအညောင်းဖြစ်ရင်ကနေပြီးတော့အိတ်တော်သွားထမရဲ့အဲ့ဒါလည်းသူမသိလိုက်ဘူး ကောကာလိကကသိတဲ့အခါကျတော့ဒေဝဒညောင်ဆောင်မမအညောင်းဖြစ်ရလာပြီးတော့ဟေ့ဒေဝဒထထထအမဒေဝဒလည်းပြုလုပ်ပြတဲ့နဲ့ထားတော့ကဲကြည်စားမင်းတပည့်တွေဘယ်ရောက်ကုန်လဲအဲ့ဒီမှာထွက်ကြည့်လိုက်တော့တယောက်မှမရှိဘူးအေးငါမပြောဘူးလားသာရိပုတ္တရာနဲ့မောက္ကလံကိုလက်မခံပါနဲ့သူတို့အင်မတန်စွန့်ထက်တယ်သူတို့လက်ခံရမှားလိုက်မယ်ဆိုတာသွားပြီအခုမင်းတပည့်တွေအကုန်လုံးပါကုန်ပြီတို့တပည့်တွေပါကုန်ပြီ အဲ့ဒါငါပြောတဲ့စကားမင်းနားမထောင်လို့မလို့တို့အရှက်ကွဲပြီကင်တလောက်တောင်ဖြစ်နေအတဲ့ကောင်ကွာလူပြေနေတာမကော့မတော်ပါဘူးလူပြေနေဖို့မတော်တော့ပါဘူးဆိုရင်ဝဒူးနဲ့တိုက်လိုက်တာကောကာလိကကဒေဝရကိုရင်ဝဒူးနဲ့တိုက်တာတဲ့တိုက်လိုက်တာနဲ့နေရာတွေမဲ့သွေးတွေအာနဲ့ဒေဝရနေရာတွေမဲ့တွေးအောင်လို့ တောင်းပန်ရမှာပေါ့လေမှားပါမှားပါပြီတကယ်ချင်းမလုပ်ပါနဲ့မှားပါပြီညောက်တာဒါမျိုးမဖြစ်စေရပါဘူးဒီလိုရှိမှာပေါ့လေကြောင်းကကြောင်းကတော့အဲ့ဒါတွေမဖော်ပြပါဘူးဒါနဲ့ဒီလောက်တောင်ဆင်းရဲဒုက္ခတွေရောက်ပြီးတော့အကြံတွေလည်းမအောင်မြင်တော့ဒေဝရတံဝေကရငါမှားပြီမြတ်စွာဘုရားကငါပုံကံမိတာကျေးဇူးမိတာကျေးဇူးချေဖြင့်မိတာငါမှားပြီမြတ်စွာဘုရားငါကြော့မှဖြစ်မှာပဲဆိုပြီးတော့စိတ်ပေါ်တော့မနဲ့ကြတဲ့အခါကျတော့ကောက္ကာလိကပြော ပြောပြီးတော့ကောကာလိကလည်းတောင်းမှပေါ့လေတို့မဖြစ်ရတော့ဘူးဒီတိုင်းသာဆိုလို့ရှိရင်တော့အကျိုးနဲ့ဘဝရှိတော့တဲ့သူစီလာတဲ့တရားဓမ္မတွေကိုအကျိုးအကြောင်းပြောပြပြီးမြတ်စွာဘုရားစီပို့ပေးပါဆိုအဖို့ခိုင်းတယ်ထမ်းစဉ်နဲ့သူ့ကိုထမ်းပြီးတော့သွားတယ်မြတ်စွာဘုရားစီဇေတုံကျောင်းကိုသွားတယ်သွားတော့ဇေတုံကျောင်းဝနာကရေကန်ကြတော့ဒေဝရကမြတ်စွာဘုရားကို ရေမိုးချို့တန့်စင်ပြီးမှပဲဖူးမြော်မှကြောမှပဲလို့သူစိတ်ထဲသဘောရအဲ့ဒါနဲ့ထန်းစင်ချကြပါဦးတို့မြရေချိုးပြရရေမိုးချိုးပြရစေအောင်ဆိုတော့သူတပည့်တကာဓမ္မတွေကထန်းစင်ကချပေးထန်းစင်မြေကြီးချပြီးတော့ထန်းစင်ဘောကနေပြီးတော့မြေကြီးဘောလည်းပဲခြေထောက်ချလိုက်ရော့ တဖြည်းဖြည်းတဖြည်းဖြည်းဒေဝရရဲ့ခြေထောက်နှစ်ချောင်းကိုမြေကြီးကတဖြည်းဖြည်းဆွဲဆွဲဆွဲဆွဲယူသွားမလေးမလေးလောက်ကြပါဟဲ့ဘယ်နဲ့မြေကြီးကလည်းပြော့လိုက်လားဟဲ့မင်းတို့ဘယ်နဲ့ဟိုနေရာမာတဲ့နေရာချပါအောင်ဒီလိုရှိမှာပါပဲဒါမဲ့ကျမ်းဂန်ကတော့မဖော်ပြဘူးအဲ့ဒါလိုရှိမှာပဲဘုန်းကြီးကအဲအဲ့ဒီနေရာများရှိလို့ရှိရင်တော့ဗီဒီယိုများရိုက်ထားရကောင်းမယ်လို့ဒီဒေဝရအဲ့ဒီအခန်းစိတ်သက်တွေးမိတယ်အဲ့တဖြည်းဖြည်းဆွဲဆွဲမျိုးခြေတလုံးကနေဒူးဒူးကနေပေါင်ပေါင်ကနေခါခါကနေပြီးတော့ယင်ဝ သူကျန်းကန်ကတော့မဆိုးဘူးဘုန်းကြီးထင်ပါတယ်သူတကာဓမ္မတွေလည်းအတက်မြေကြီးတွေကတအားကုန်ဝိုင်းပြီးဆွဲကြမှာပါပဲကြည့်တော့တော်တော်ကောင်းမယ်ကိစ္စပဲအဲ့ဒါနော်ကြည့်လို့တော်တော်ကောင်းမှာအဲ့ဒါရုပ်ရှင်များရရရင်တော့သိကောင်းမှာနော်အဲ့ဒါမရပါဘူးနောက်ကြတော့တကောင်လုံးမြေကြီးမျိုးသွားပြီးတော့အဝီစီငရဲသွားပြီးကြာရတယ်တဲ့အဲ့ဒါမှနံပါတ်1ကတော့ယေရှုဖြစ်တဲ့မက္ခစိတ်ထား နံပါတ်2ကတော့မပြစ်မှားသူကိုပြစ်မှားခြင်းအဲ့ဒီအကုသိုလ်ကနှစ်ခုကြောင့်မလို့တဖြည်းတဖြည်းဘုံကျက်တရေမတိုးပဲနဲ့ဘုံကျက်တရေညှို့ညှို့ပြီးနောက်ဆုံးမှမြေမြူပြီးအဝီစီရောက်ရတဲ့ဘဝထီရတယ်။ဒါကြောင့်ဤလူဘဝလူလောကနိုင်ညာနာတံပစဉ်ကင်းမရှင်မဲ့ကတင်ညုတကတဝေတိမတိတတ်သူ လူမသမာထုများစွာသူချမ်းသာစည်းပွားရောပါရိပ်ရိုင် မြဲမခိုင်မှုဓမ္မဂရိုင်းစည်ရေးကြာဖြားရေးသို့ တရေမတို့ဘုံရောက်ညိုးလျက်တကုနေညာဆုလပမာယုတ်တစွာဤကဲဆိုဤလူဘဝ နောက်တစ်ခုကပလာတပလာတဆိုတာမိမိတဲ့ဂုံရိပ်သာသူကိုတက်ပြီးတော့ပြိုင်တာမိမိတဲ့သီလသာသူကိုတက်ပြိုင်တယ်မိမိတဲ့သမာဓိသာသူကိုတက်ပြိုင်တယ်မိမိတဲ့ပညာသာသူကိုတက်ပြိုင်တယ်ဝါမရှိဘဲနဲ့ဝီလောက်တာပေါ့နော်ဝါမရှိဘဲနဲ့ဝီလောက်တာအဲ့ဒါလို့ပြိုင်တဲ့ပုံကိုယ်တွေမှာပြိုင်ရတော့ကလည်းပင်မဆင်းရဲတာပဲပြိုင်ရင်းညောင်ရတဲ့မကောင်းကျိုးခံစားရတဲ့အခါကျတော့လည်းပဲဆင်းရဲတာပဲ ဂုံနေမတူမမျှသူကိုမမှုသမှုပြိုင်မပြုတ်နှင်မတုရာသည်ရေနှင်မိတို့ကြီးကဘဲခါမရေရာဘူးရဲပါတုံလက်မွန်းနှစ်လောင်မြိုက်ဘေးကြီးဆိုင်၍ကို၌ဒုက္ခရမှန်စွာပျက်စီးရာဤပညာချင့်ထောက်မမမောက်နှင့်ကိုအောက်ဒန်သူအထက်သူဟု မှတ်ယူမြဲသူသုံးပုဂ္ဂိုလ်တွင် အောက်ကိုတနာဒန္ဓုအာမှုမြောက်စားအမြမယုတ်ချနှင်းထက်ကသူမှာယူသေးရ၏တဲ့ကိုယ့်တဲ့ตาရင်သားသလိုနေရပေးရတယ်ကိုယ့်တဲ့ตาရင်သားသလိုယူရရတယ်ကိုယ့်တဲ့ตาရင်သားသလိုလေးစားရတယ်ထို့အတူပဲကိုယ်နဲ့ဒန္ဓုဖြစ်တဲ့ပုဂ္ဂိုလ်လည်းဒန္ဓုအလျောက်နေရပေးရလေးစားရတယ်ကိုအောင်နိုင်တယ်ဆိုလို့ရှိရင်လည်းနိုင်တဲ့အလျောက်လေးစားပြီးသနာကျင်နာရတယ်ထောက်ထားရတယ်တဲ့ ဂုံနေမတူမမျှသူကိုမမှုသမှုပြိုင်မပြုတ်နဲ့မတူရသည် ရေနှင့်မိတို့ကြီးကပဲခံမရဲရဘူးကိုတဲ့ဂုံတာတဲ့လူကိုကိုယ်စိတ်ထဲမှာကိုကိုကိုအထင်ကြီးတဲ့မန်းမာနအဲ့ဒီတရားကြောင့်တက်ပြီးမပြိုင်ပါနဲ့တဲ့ပြိုင်ပြီဆိုလို့ရှိရင်ရေနဲ့မီးကို ပြိုင်တယ်လို့ပါပဲတဲ့ ရေကိုသွားပြီးမလေးမစားလုပ်ပြီးတူပြန်ရင်တဲ့ရေကြီးတာနဲ့အိမ်လဲမျိုးပစ္စည်းလဲပါလူလဲသေးတယ်ဘင်္ဂလားဒေ့ရှ်မှာ900သေးတယ်ဆိုမဟုတ်လားအာရေမျိုးလို့အဲ့ဒီနိုင်ငံကတော့တကယ်ဒုက္ခကြီးပါတော့ကြလေဝင်မှွေးလို့သေးရတာနဲ့တော့ကြရေရေမျိုးလို့သေးရတာနဲ့တော့ကြသူတို့ချင်းရိုက်ကြနှစ်ကြလို့သေးရတာနဲ့မိကိုလည်းပဲမိကလေးသေးတယ်ငယ်တယ်ဆိုပြီးတော့ မိဘွားလေးမိပေါက်စာလေးကအစသွားပြီးတော့မလေးမစားနဲ့သွားပြီးမပြုတ်ပါနဲ့တဲ့လောင်တတ်ပါတယ်တဲ့မိဘွားလေးကစပြီးတော့တမျိုးလုံးမလောင်နိုင်ဘူးလားလောင်နိုင်တယ်ပြာကျနိုင်တယ်တဲ့ရေနှမီးတို့ကြီးကဘယ်ခါမရဲရဘူးရဲပါတုံးလေရေရဲရင်ရေနစ်မယ်မီးရဲရင်မီးလောင်မယ်မဟုတ်ဘူးလားရဲပါတုံးလေမွန်းနစ်လောင်မြိုက်ဘေးကြီးဆိုင်၍ဘေးဆိုင်မယ် ကိုနိုင်ဒုက္ခရအမှန်စွာပျက်စီးရ၏မြတ်စွာဘုရားလက်ထက်ကလာလူတာယီဆိုတဲ့ယဟန်ကြီးတစ်ပါးရှိတယ်သူကဘာမှလည်းမတတ်ဘူးအကျင့်တကာလည်းဘာမှလည်းမရှိဘူးဒါပေမဲ့လို့ထင်ပေါ်လိုက်ချင်တာလွန်ရော့ဘုံကြီးချင်းလိုက်တာလွန်ရော့လူသိများလိုက်ချင်တာလွန်ရော့သူ့ကိုအရေးပေးလိုက်စေချင်တာကြည်ညိုလိုက်စေချင်တာလွန်ရော့ဒါနဲ့နေရာတိုင်းမှာသူကဟန်ဆောင်တယ် မြတ်စွာဘုရားရဲ့ဇေတဝန်ကျောင်းဇေတဝန်ကျောင်းရဲ့ကျောင်းပရိုအဝင်ဝကနေပြီးတော့နည်းနည်းဝင်လိုက်တဲ့အခါကျတော့ဓမ္မယုံရှိအဲ့ဒီဓမ္မယုံမှာတရားပလင်ရှိတယ်အဲ့ဒီတရားပလင်မှာမထေရကြီးတွေတရားဟောနေကြမထေရကြီးတွေတရားမောတဲ့အချိန်ဆိုလို့ချင်းအဲ့ဒီလာလူတာကြီးကတရားပလင်ပေါ်တက်ပြီးတော့မိမ့်မိန်ကြီးထိုင်နေတယ်တရားတရားဟောမဲ့မထေရကြီးလို့ပေါ့လေ ဒါဥပရိယုတ်ကတော့သူဟာတော်တော်လေးကောင်းနေတယ်ပြီးတော့ဆက်ဆံရေးရလဲသူကကောင်းတော့ဒကာဓမ္မတွေကအဲဒီဘုန်းကြီးဆိုလို့ရှိရင်တော့တရားဟောသိကောင်းမှာပဲအရှင်ဘုရားတပည့်တော်တို့တရားချီးမြှင့်မှာအေးချီးမြှင့်ရတာပေါ့တရားချီးမြှင့်ရတာပေါ့ဆိုတူတူပြောကြပါစို့တရားဟောဖို့ရနေ့တွေရက်တွေအချိန်တွေပေးပြီးတော့တရားဟောမနေကြတော့ဗလင်မော်တက်ပြိဿကြီးကလည်းစီကတရားနာလာကြတယ် တရားစမဲ့ကြံတရားအစရှာရှာမရဘူးဘယ်နေရာစမှမသိဘူးငြိမ့်နေတန်တဲ့ပြိဿကလည်းနားဆိုင်နားထောင်အသာမကြလို့မော့ကြည့်ဟိုမှာခေါင်းကြီးငိုက်ဆိုင်ချလို့တော်တော်ကြကြချွေးတီးတီးကြလာပြိဿကအကဲခံမိအင်းဖြစ်ဘူးနဲ့တူတယ်နောက်တော်တော်ကြအောင်စောင့်ဘာမှအသာမထွက်လာအဲ့ဒီတည်းမှာပြိဿဒေါသထွက်ပြီးတော့ တရားဟောတတ်တဲ့ရောင်ရောင်နဲ့တရားဟောတဲ့ဘုန်းကြီးတွေကိုတရားဟောနိုင်တဲ့ဘုန်းကြီးတွေကိုပြိုင်ပြီးတော့ပလင်မော်ထိုင်တဲ့ဒီဥစဉ်ကြီးရိုက်ချကြဟာဆိုပြီးတော့ရိုက်မယ်ပုတ်မယ်နဲ့ဆိုပြီးဆွဲလာငင်လာလောက်တဲ့အခါကျတော့အိုးလာလူဒါလီပြေးလဲရတာတဲ့ဧကတိတော်မကတ်နိုင်ဘူးတဲ့တင်းမိုင်မှာအနိုင်နိုင်နဲ့နဲ့ဒူးတယ်တင်းမိုင်မှာပါရလားမသိပါဘူးအဲ့ဒါပြေးလဲရတာလုံးလို့တဲ့နောက်ဆုံးလူတွေကလည်းတင်းလိုက်တဲ့အခါကျတော့ သူလည်းပြင်းမိပြရစွတ်ပြင်းကနေပြီးကြောင်းတောင်းကမစင်တွင်းဟောင်းကြီးတဲ့ကြသွားတယ်အဲ့ဒီခါကျမှလူတွေလူတွေကကိုင်းမှတ်ကြောဟဲ့ဆိုပြီးတော့ပြန်လာကြတယ်တဲ့အဲ့ဒါမတူရာကိုလိုက်ပြီးတူလို့ဒုက္ခရောက်ရသည်တဲ့မတူသူနှင့်မတူသင့်မျောခြင်းအရာရာဟမ်ဘယ်ဟာပါလဲအဲ့ဒါ မတူသူနဲ့မတူတဲ့မျောချင်းအရာရာဘယ်ကဘုန်းကြီးပါဇက်ထဲပဲရောက်ဟမ်ဟောဘုန်းကြီးငယ်ငယ်တုန်းကသင်ရတဲ့ဒုတိယတန်းဖတ်စာတွေကစာရောက်နေတာစာကြီးပေကြီးဟာရောက်နေမတူသူနဲ့မတူတဲ့မျောချင်းအရာရာငန်းကိုကြည်တုဆင်းရဲမှုစံပြူနိုင်စာနာတဲ့ကြားဘူးလား ဟမ်ဒီလူငယ်တွေမကြဘူးဘုန်းကြီးတို့လိုအဖို့မှကြဘူးအခုကိတာမကြဘူးတစ်ချိန်မှာအမတန်ဖြူဆွတ်နေတဲ့ငံပဲကြီးတွေကလှလှပပကြီးတွေရေကန်ထဲမှာကုနေကြတဲ့အခါကျတော့တဲလှတာကိုလှတော့ကြီးကန်းကအောင်းမိတယ်အေးဒီကြီးဒီပြိုင်ကြီးတွေဒီငန်းကြီးတွေဟာသူတို့ရေထဲအမြဲနေပြီးရေမပြတ်ချိုးလို့မလို့သူတို့အမွေးတောင်တွေဖြူးပြီးတော့လှနေတာပဲငါလည်းပဲသူတို့လှုပ်လို့သူတို့လို ရေချိုးလို့ရှိရင်တော့လှမှာပဲဆိုပြီးတော့ကြီးကန်းကအဲ့ဒါအဲ့ဒီကန်နဲ့ရေစင်းစင်းချိုးလိုက်တော်တော်လေးချမ်းပြီဆိုလို့ရှိရင်တကိုင်းမနားလိုက်နားပြီးရေတွေခါလိုက်အတောင်နေလှမ်းလိုက် ပြီးရင်တစ်ခါဆင်းချိုးလိုက်နဲ့အသားဖြူအောင်လုပ်နေတာငန်းနေလို့ဖြူအောင်ဆိုပြီးလုပ်နေတာအဲ့ဒါလိုလုပ်ပါများတဲ့အခါကျတော့ကြီးကန်းအေးမိပါရောအဲအေးမိတဲ့အခါကျဆက်ဆက်တုံဖြားလို့အဲ့ဒီဖြားရကနေပြီးကြီးကန်းသေးပါလေရော အဲ့ဒါကိုဖတ်စာကလေသင်္ကန်းစာပေးထားတာကိုယ်နဲ့မတူသူကိုတက်ပြီးမတူပါနဲ့တဲ့တူရင်ဒုက္ခရောက်တတ်ပါတယ်တဲ့ဒုတိယရန်ဖတ်စာလို့အောက်မိတာမတူသူနှင့်မတူသင့်မျောချင်းအရာရာငန်းကိုကြည်တူဆင်းရဲမှုစံပြုနိုင်စာနာတဲ့ကဲဒီလူငယ်လေးတွေဘုန်းကြီးကသင်ပေးလိုက်အောင်နော်ဆိုမတူသူနှင့်မတူသင့် မျောခြင်းအရာရာမတူသူနှင့်မတုသင်မျောခြင်းအရာရာသို့ငန်းကိုကြည်တု ဆင်းရဲမှုစံပြုနိုင်စာနာငန်းကိုကြည်တုဆင်းရဲမှုစံပြုနိုင်စာနာသို့ ဒါကြောင့်ဂုံနေမတူမမျှသူကိုမမှုသမှုပြိုင်မပြုတ်နှင်းမတုရာသည်ရေနှင်းမိတို့ကြီးကဘယ်ခါမရေရဘူးရဲပါတုံလင်းမှုနှင့်လောင်မြိုက်ဘေးကြီးဆိုင်၍ကို၌ဒုက္ခရအမှန်စွာပျက်စီးရ၏ဒါဖြင့်ကိုယ့်ရဲ့သာသူဘောမှာဘယ်လိုသဘောထားရမလဲကိုယ်နဲ့ဓာတ်တူပုဂ္ဂိုလ်ဘောမှာဘယ်လိုသဘောထားရမလဲကိုယ်အောင်နိုင်တဲ့ပုဂ္ဂိုလ်ကိုဘယ်လိုသဘောထားရမလဲသဘောထားမှန်မှန်ဘယ်လိုထားရပါမလဲလို့မေးเสียရှိလို့ ပညာချင့်ထောက်မမမောက်နှင့်ကိုအောက်တန်သူအထက်သူဟုမှတ်ယူမြဲသူသုံးပုဂ္ဂိုလ်တွင်အသိပညာနဲ့ချိန်ချိန်စဉ်းစားပါတဲ့စဉ်းစားလို့ရှိရင်မာမာနတက်เสียဘာမှမရှိဘူးတဲ့တူတူဟုတ်တာပဲတူကျွမ်းကျင်တဲ့နေရာတူမကျွမ်းကျင်ပါဘူးအင်ဂျင်နီယာကျွမ်းကျင်တာပုဂ္ဂိုလ်ဟာဆေးဘက်မှာသူကျွမ်းကျင်မှာမလားမကျွမ်းကျင်ဘူးပိဋကစာပေကျွမ်းကျင်တဲ့ပုဂ္ဂိုလ်ဟာလက်သမားဘက်မှာသူကျွမ်းကျင်မှာမလား မကျွမ်းကျင်ဘူးအဲ့တော့ငါကပိဋကစာပေကျွမ်းကျင်တဲ့ဟဲ့ငါကအင်ဂျင်နီယာတတ်တဲ့ဟဲ့ဆိုပြီးတော့အင်ဂျင်နီယာပါရဂူကြီးပဲပိဋကစာပေပါရဂူကြီးပဲဆိုပြီးမမ်ထောင်လွှားမယ်ဆိုလို့ချင်းကဲလာစမ်းမှာငရုတ်သီးတဆုံနဲ့အောင်ထောင်းပြစမ်းမှာဖြစ်ပါမလားဟမ်ဒီလောက်တော့အင်ဂျင်နီယာကြီးတက်နေဒီလောက်တော့ပိဋကစာပေကျွမ်းကျင်နေငရုတ်သီးတဆုံညံ့အောင်ထောင်းပြစမ်းမှာဆိုရင်တတ်မလားလို့မတတ်ဘူးအဲ့တော့သူ့မာမနာတက်เสียရှိရလားမရှိဘူးတဲ့ကျွမ်းကျင်ရလိမ္မာပဲတဲ့ ကိုမတတ်တာသူတတ်တယ်ကိုမသိတာသူသိတယ်သူမသိတာကိုသိတယ်တဲ့အဲ့တော့မျှယူလိုက်ပြီဆိုလို့ရှိရင်တော့နှစ်ဦးလုံးကျေးဇူးမများပြီဘူးလားမြင်ရတယ်ဒါကြောင့်မလို့မာမာနမတက်ပါနဲ့ကိုအောက်ဒန္တုအထက်သူဟုမှတ်ယူမြဲသူသုံးပုဂ္ဂိုလ်တွင်ကိုအောက်ကနိုင်တဲ့ပုဂ္ဂိုလ်ကိုနဲ့ဒန္တုပုဂ္ဂိုလ်ကိုရဲ့အထက်ကြတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်သုံးမျိုးမှာတဲ့ အောက်ကပုဂ္ဂိုလ်ကိုတဏှာညာတပါတဲ့ကိုအောက်နှိမ့်ကြတဲ့ပုဂ္ဂိုလ်ကိုနှိမ့်ကြတဲ့အတွက်တဏှာညာတပြီးတတ်နိုင်သမျှကုညီဖေးမှမြင့်မြောက်ပြီးတော့ပေးပါတဲ့ဒန္တူအာမူမြောက်စားအမြာကိုနဲ့ဒန္တူတဲ့ပုဂ္ဂိုလ်ကိုတမာနတ္တတာတဲ့ကို၌ညီတူထားပြီးတော့မြောက်စားရမယ်တဲ့ဒန္တူပုဂ္ဂိုလ်မလေးမစားမလုပ်အောင်မယုတ်ချနဲ့မြောက်စားအမြာမယုတ်ချနဲ့ထက်ကသူမာယူသေးရဤကိုတဲ့ ပါတဲ့ပုံကိုဆိုလို့ရှိရင်ယူသည်လေးစားရမယ်တဲ့ဒီနေရာမှာအထူးသဖြင့်ရည်ရွယ်တာကတော့သီလသမာဓိပညာကိုရည်ရွယ်ပါတယ်သို့တော်လည်းပဲဒါအလုံးအရာအလုံးနဲ့သက်ဆိုင်တာပေါ့ဆိုဂုံနေမတူမမြသူကိုမမှုသမှုပြိုင်မပြုတ်နှင့်မတူရသည်ရေနှင့်မိသို့ ဤကဘေခာမရေရာဘူးရဲပါတုံနဲ့မွန်းနဲ့လောင်မြိုက်ဘေးကြီးဆိုင်၍ကို၌ဒုက္ခရအံမှန်စွာပျက်စီးရာဤအမတူသာသွားတူလို့ခုနလာလူတာဤမထီပါဖြစ်သွားတယ် ဟဲမစင်နေနဲ့ကြပြီမစင်စားရတာပေါ့တိတ်ကောင်းတယ်နော်ပညာချင်းထောက်မမမောက်နဲ့ကိုအောက်